မနေ့ကဂုံကြီးရှင်မျိုးနဲ့ပြည့်စုံတဲ့တရိယကန္တတီလမြေမောက်မြက်ကအခါခါသေးသိကျင်နေအောင်ဆောက်ရှောက်ရမယ်ဆိုတာကိုပြောတော်ပါတယ်ပရသိတဝိတုခေါ်တဲ့ဒီဘာရဲ့စိတ်ကိုကြည့်တဲ့ပုဂ္ဂိုလ်ကြီးဒါတော့ဒီဘစိတ်ကိုရှိတဲ့ပုဂ္ဂိုလ်ကြီး အဲ့ဒါကြီးကတော့မြင်နေတာပါပဲသိနေတာပါပဲဘယ်သူကမှမမြင်ဘူးဆိုတာတော့မှမိမိကိုယ်တိုင်ကတော့သင်ရှားမြင်သိနေရပါမိမိပါလုပ်တယ်ဆိုတာပါကောင်းတာဖြစ်ဖြစ်ဆိုးတာဖြစ်ဖြစ်ပါလိမ့်အပြစ်ရှိတာပဲဖြစ်ဖြစ်အပြစ်ကမ်းတာပဲဖြစ်ဖြစ်မိမိအတွက်ပဲဖြစ်ဖြစ်ဘယ်သူကအတွက်ပဲဖြစ်ဖြစ်ပါလိမ့်ဒါကြောင့်ဘယ်သူကမှ မသိပေမဲ့လို့မိမိကိုယ်တိုင်ရှိထားတဲ့မကောင်းမှုဟာကိုယ်ကကိုယ်တော့သိနေတာပါပဲအကြောင်းမျိုးမျိုးနဲ့မသိရအောင်ဖုံးဖိထားပြီလို့ဒီကဏိကာလမှာတော့သင်ရှားပေါ်လာတော့အကောင်းမှုလည်းငြင်းပြုနေရတယ်လို့ မကောင်းမှုပြုတဲ့ကာလကမကောင်းမှုပြုရဲ့အခြေအနေခြံရံနေတော့ဘုရားရှင်တင်္ဂမှုဆိုဆိုလို့ရှိရင်သာကောင်းလေးငားရောဤတော်ပါရောထောင်ချောက်ကြီးဒီလည်းနဲ့ကြိယာတွေပေါ့ပိုက်ကြီးကောလေးပေါ့ကြိယာတွေဒါတွေပေါ်လာလာရမယ်ဒီလည်းပေါ်လာတော့ပါ ကာမကာမနိမိတ်စာနဲ့အဲတတိနိမိတ်စာနဲ့လာရကတိစာတစ်ခုကတော့ပေါ်တာပါပဲမကောင်းအောင်ဆုံးကအကျိုးပေးခွင့်နဲ့ကြပြီဆိုလို့ရှိရင်ကွယ်လွန်ကံကြီးကြတဲ့ခါမှာသမဏကိုကြည်ခွဲစီအကြောက်စီအနောက်စီအတန်နေပြီးတော့ဒီလိုနဲ့ပဲဝင်ချုပ်သွားတာဒီအများကြီးရှိရတယ်တော့အဲဒီလိုမြတ်ကွယ်မရှိပုံကို ဒီလောက်မှသနာစနေပါလိမ့်သိစသိနိုင်ပါတယ်ဒီလောက်မှသနာဆိုတာကိုယ့်ရဲ့ဒီလောက်ကိုသူစမ်းတာသူစမ်းတာပေါ့ကိုယ့်ရဲ့ဒီလောက်ကောင်းကောင်းရှိမရှိခိုင်မခိုင်ပါလိမ့်သူစမ်းတဲ့သဘောပါပဲဘုရားရှိခိုးကမိဘများကအတိတ်ကျဖန်ခင်ဖြစ်သူက တနည်းအတွက်သမက်ရေးတော့မယ်ဆိုလို့ရှိရင်ကိုကျင့်တရားကိုအချိန်ခံရတဲ့အခုခေတ်လိုမျိုးအခုခေတ်ရတော့ပညာကဥစ္စာပေါ်ယူချောအဲအိမ်ပါအမြင်နဲ့တက်တာမျိုးတွေပေါ့ဒီလိုမျိုးတို့ဒီပညာတတ်ဖို့ဥစ္စာပေါ်ယူချောစသည်ပေါ့လေအဲဒါကြီးရေးကြပါတယ်ကိုခေတ်ရတော့မတူဘူးပေါ့လေ ဟိုခေတ်ကမိဘရှင်များသမရွေးပုံလေးတွေပေါ့လေဒီလောက်မှသနာစားတယ်။ဒါကြီးကြက်ထူတာလည်းရှိပါတော့။ပြုထားတဲ့ကောင်းဆုံးကံလိုက်ဝတ်တန်တရားကောင်းများစွာကိုချက်သားလာကြရ။တခုသောဘုရားလုံးကရှင်သာရိပုတ္တရာအလောင်းတိတာပမုခဆရာကြီးဖြစ်ခဲ့ပါတယ်။အခုကလည်းတက္ကသိုလ်စကူမှာ ပရောဖက်ဆာကြီးတွေဟောနေမှာတတိ900ကိုပြင်ညာတင်ပြနေတယ်ဆိုပါလေအဲ့ဒီဆရာကြီးမှာအချိန်ရွယ်ရောက်နေတဲ့သမီးတယောက်ရှိတယ်ဒီကလည်းအလွန်လှပရှိနေတယ်ဆိုပါလေအတိအလိမ်မှာအတတ်ပညာနဲ့လည်းပဲပြည့်စုံတယ်လို့ဆိုပါလေအဲ့ဒီသမီးကိုသီလနဲ့ပြည့်စုံတဲ့လူတော်လူကောင်းတဲ့ ထိညာပေးရရည်ရည်ရှိပါတယ်လူတော်ဆိုတာကဒီလအပြည့်အစုံရှိပြီးတော့ပါလိမ့်ကိုကြီးဒီလကောင်းပြီးအတတ်ပညာလူကောင်းဆိုတာကတော့အဲ့ဒီရဲ့အဖြစ်မြင်တာပါလောကဒီလပြည့်စုံပြီးတော့အတ္တပညာလည်းလည်းရှိတဲ့ပုဂ္ဂိုလ်ပေါ့လူမုံဆိုတာကတော့ဒီလာလည်းပဲသိကောင်းတဲ့ အတတ်ပညာလည်းပဲရှိတယ်လေအသက်ကရာလည်းပဲရည်ရည်မှုရှိတာပါလေအဲ့ဒါတော့လူမွန်ပေါ့ခုဒီမှာတော့လူတော်လူကောင်းလို့ပဲစက်ထားပါတယ်လူတော်လူကောင်းနဲ့ထိညာပြင်းလို့ရည်ရည်ပြည့်ခုဒီ900လဲကပါလေအစ်တော်ဆုံးဆိုတော့လူမွန်လို့ဆိုတော့ပါပဲအစ်တော်ဆုံးလူကိုတပည့်ကိုရွေးချယ်ဖို့စုံစမ်းရေးသူကလုပ်ပါတယ် အဲဒီစုံစမ်းရေးလုပ်ပုံတွေကရိုးရိုးလေးပါပဲဒီကတော့အဲဒါနောက်ပိုင်းကျမှပြောပါမယ်ဆရာကြီးဟာသူ့ပြည်ကိုခေါ်ပြီးတော့တပည့်တို့လည်းငါ့မှာအချိန်ရောက်နေတဲ့သူတိယောက်ရှိတယ်ဒီလိုကြည့်တဲ့အတိုင်းပဲယုံကြည်နဲ့လှပ်ပါတယ်နေနဲ့နေပါတယ်ပညာနဲ့တတ်တယ်ဒီကျောင်းသားတွေလည်းဒီတပည့်တော်မြင်တော့မြင်နေပါလေဒီမှာ ဒါမှလည်းခုခိကတော့အစစရရမိဘညာနဲ့တာဝန်ယူပြီးတော့ထိတ်သူတို့ကိုသူတို့လည်းပဲသိက္ခာရှိတော့ထိရတော့အခုခေတ်လိုတော့ရောရောတော့ဟုတ်ဟာမတူပါဘူးလူတန်ဖို့ကြီးထားရပါတယ်အယူသားလည်းအယူသားကိုလို့နမချင်းသာနာအယူသူရလည်းအယူသူကိုလို့ဒီတန်ဖို့ထားတန်ဖို့မရရအောင်မထားကြဘူးပေါ်တယ်အဲ့ဒီသမီးကို ဒီလိုတွေကတစ်တော်တဲ့လူတယောက်နဲ့တပည့်တယောက်နဲ့သိလာခြင်းနဲ့ဒါပေမဲ့လို့ငါသမီးဟာဝတ်ရှင်ဖို့သုံးဆွဲဖို့ဒီစီကလုံနေတယ်မရှိလို့ဟုတ်ပုံပေါ်ပေါင်းပြည့်ရခြင်းလည်းဒီပါလေဒါကြောင့်ငါသမီးကိုအလိုကြည့်ကြလို့ရှိရဲ့မောင်တို့အိမ်ကလည်းလက်စားသင်္ကန်းစားပြီးရှိဥစ္စာများကို ဘယ်သူမှမသိသေးပဲပေါ့လေစိတ်စိတ်ခိုးယူလာကြရမယ်လို့ဒီလိုပြောဆိုပြေချလိုက်ပါလေအဲဒီတော့အများစုကျောင်းသားတွေကသမီးရမယ်ဆိုတော့အယူကြပြီးတော့ပေါ့လေသူတို့အင်္ဂါပစ္စည်းတွေကိုသူတို့ဘာတွေတာအောင်ဆိုတဲ့ဒီရွယ်ချက်ဒီရွယ်ချက်နဲ့ပေါ့လေစိတ်စိတ်ခိုးယူပဲပြီးတော့ဆရာကြီးထပ်ပြကြတယ် သမီးပညာရရေးတော့ရှိတာသိမသိဘာမှမရှင်းဘူးလေဆိုတာလောက်ခုလောက်ချင်ပြီဆိုလို့ရှိရင်ဒီလောက်ဟာသိလားမသိဘူးလားလောက်ချင်ပြီလည်းသိလားမသိဘူးလားကြည့်ရတာမသိမလို့ရဘူးအဲတော့လောက်ချင်တဲ့သဘောတက်တတာရှိပြီးတော့သိမသိမရှင်းတော့သမီးကညာရေးဥရအောင်ဆုံးရပါလေ ဒီလိုပဲအရန်လောက်ကြတာပဲအခုချိန်လည်းပဲအဲ့ဒီဟာမျိုးရှိတာပါဝရိသတ္တဘုရားလောင်းတော်ဖြစ်တဲ့ကျောင်းသားကတော့ဘာတစ်ခုမှခိုးယူမလာကြဘူးအဲ့ဒီတော့ဆရာကြီးကအဲ့ဒီကျောင်းသားကိုအများနဲ့ပါဆိုထူးဆန်းနေတာပါဘာကြောင့်ခိုးယူမလာတယ်လို့မေးတယ်ဘုရားလောင်းကျောင်းသားကဒီလိုဖြေပါတယ် ဆရာကြီးကဘယ်သူမှမသိမမြင်ရအောင်လို့တိတ်တိတ်ခိုးယူလာပြရမယ်လို့ဆိုရဲအတိုင်းပဲပေါ့ဘယ်သူမှမသိမမြင်ရအောင်ခိုးရကျွန်တော်စဉ်းစားကြည့်ပါလေအဲ့ဒီလိုစဉ်းစားကြည့်ရတာဘယ်သူမှမသိမမြင်ဘူးလို့ဆိုပေမဲ့လို့ကျွန်တော်ကိုယ်ရင်ကျွန်တော်ကိုယ်ရင်တော့သိမြင်နေတာပါပဲဒါကြောင့်ဘယ်သူမှမသိမမြင်အောင်ခိုးဖို့ စိတ်ွယ်ရာအရာကိုရှာမတွေ့ရတဲ့အတွက်ကျွန်တော်မခုခဲ့ခြင်းဖြစ်ပါလေလို့ဖြေလိုက်ပါလေ။ဆောက်လောက်ကြောင်းသားဟာဆရာကြီးရဲ့လူကြီးတော့လူကြီးမှာပါပဲလူကြီးလို့လည်းသူအိမ်ပြန်ပြီးတော့ဇာတိပြောတဲ့အတိုင်းလုပ်ဖို့စဉ်းစားတယ်ပေါ့။လူကြီးလာတော့တာသူကြောက်ကြွတ်ဘူး။ဒီလိုတိတ်ဆိတ်ရတဲ့ကိစ္စဟာ သိသလားမသိဘူးလားသိသိဆိုပေါ်ကိုယ်ရဆိုတာလည်းဟုတ်သလားမဟုတ်ဘူးလားဒါဒီသူစဉ်းစားတယ်စိတ်ကိုယ်ရမရှိဘူးဆိုလို့ရှိရင်မဖြစ်နိုင်ဘူးလို့လည်းတူတူပြီးတော့စဉ်းစားနိုင်မယ်အဲ့တော့လူတိုင်းလူတိုင်းဟာမိမိတော်ပဲဖြစ်ဖြစ်အများတော်ပဲဖြစ်ဖြစ်သုံးတရားပြုလုပ်ကြမယ်ဆိုလို့ရှိရင်လုပ်ချင်တဲ့သဘောလေးတော့ပြောချင်တဲ့သဘောလေးတော့မပြီးဘူးဆိုတော့ လုပ်ခြင်းမဖြစ်ပြောခြင်းမဖြစ်လုပ်ခြင်းလည်းထားပါလက်တွေ့လုပ်နိုင်မနိုင်ဆိုတာပဲအဲ့ဒါလည်းရှိတယ်လုပ်ခြင်းနိုင်လို့ပြောခြင်းလည်းပြောလို့မရပါဘူးအဲ့ဒါသိရေးကြည့်ပါတော့ကြားလောက်မှအဲ့ရှင်လူတရားတွေသိရှိပါတော့တတိပညာရပြီးရောဆိုပြီးတော့ဟောတယ်သိမသိမဖြစ်နိုင်ဘူးသိတယ်ဖြစ်တယ်ဒါမှဖြစ်နိုင်ဘူးဆိုတာလည်းပဲသူတွက်ထားပြီးတော့ ဆုံးဖြတ်ချက်ချနိုင်တယ်ဘယ်လောက်ကြက်သားတယ်ဆိုတာကြည့်ဖို့လူတံမှုမကြရေးအတွက်ရှင်ရှင်လုံးတရားဟာအလွန်ရေးကြည့်ရတယ်တံမှုတွေတိတ်တက်တော်တာလို့ဘုရားလုံးအဲဒီတော့ဆရာကြီးကဘုရားလုံးကျောင်းသားကိုတိလနဲ့ပြည့်စုံတဲ့လူတော်လူကောင်းယောသားတွေဖြစ်တယ်လို့ကြည့်ပြီးတော့ဒီသူသမီးကိုအဲဒီဘုရားလုံးတော်ကျောင်းသားနဲ့ ထိများလေးချက်ပြလိုက်ပါလေအခြားဆောင်သားများခိုးလာတဲ့ဒီကြီးကိုလည်းပဲအတီးအတီးဟောလေပြန်ပြလိုက်ပါလေပြန်အဆန်လိုက်ပါလေလို့ဆိုပါတယ်ဝိမာစီဟာကပ္ပထဆရာဖြစ်နေပါလေသဘောကြကြနေဒီကာလကတချို့သမီးရှင်ဖြစ်တဲ့ဒကာကြီးတွေကမိမိသမီးချာတပတ်လောင်းနေပါလေ မေတ္တာရှိကြပြီဆိုရင်အဲ့ဒီကြောင့်ကြည့်တဲ့အခါမှာသမက်လောက်ခေါ်ပြီးတော့သင်္ကသမီးလူကျင်လားလူကျင်ပါလေကဲလူကျင်လို့ရှိရင်တော့ပဲသာသနာ့ရည်သာသွားပြီးတော့သမထဆရာကျေနပ်လောက်တဲ့အချိန်တရားထုတ်ဆိုတာပေါ့လေအဲ့ဒီလိုပြောလိုက်တာသမက်လောက်ကတော့သမီးလူကျင်လိုပဲလားဘာပဲလားတော့မသိဘူးပေါ့လေလာတော့အားထုတ်တာပဲတရတ္တကျင်နဲ့ကျေနပ်နဲ့အားထုတ်တာပဲ အဲ့ဒီသမက်လောင်းကိုဖခင်ဖြစ်သူကသူကလေးရှိတဲ့အတိုင်းပြေးစားလိုက်တာပါပဲအခုအထိသူတို့အိမ်လုံးဒီဟာအရှင်ပြေးနေတာတွေ့ရပါတယ်ကွာဒီတော့သူရှင်ဖြစ်တဲ့ပုဂ္ဂိုလ်တွေဒီကကပဲဖြစ်ဖြစ်ဒီကကပဲဖြစ်ဖြစ်ပေါ့လေဒီတက်ကလေးတွေတော့ဒီထားကြကောင်းပါလေတစ်တလုံးတစ်ဘဝလုံးပေါ့လေခါရတဲ့အိမ်လုံးသူ့အဖြစ်မြင်နိုင်ဖို့ရာအတွက် လူတော်လူကောင်းလူငုံနေအိမ်တော်ဖြတ်ဖို့အသိရေးကြည့်ပါလေအဲ့ဒီအတွက်ကတော့အိမ်တော်ကာယဘုအတွက်ကတော့ဟောဒီတိရိစ္ဆာန်ဘာဝနာတရားဟာလုံးဝအာမခံချက်ရှိတယ်ဒီတော့အမျိုးသမီးမျိုးသားနှစ်ဖက်လုံးဝပေါ့လေတော်တယ်ကောင်းတယ်မိုးတယ်ဆိုလို့ရှိရင်သူတို့နှစ်ဦးအိမ်အောင်ဖက်ဆက်လိုက်တဲ့အခါမှာနှစ်ဦးတွေ့တာအနာကသာကောင်းကြီးကောင်းကြီးအတွက်အများကြီးလာတာကောင်းတယ် သိရေးကြည့်ပါလားပညာတတ်လို့သမလောင်းရေးရတာရုပ်ချောလို့သမလောင်းရေးရတာအပြောကောင်းလို့သမလောင်းရေးရတာဥစ္စာပေါ်လို့သမလောင်းရေးရတာမျိုးပါလားမမှန်ကန်ဘူးဆိုတာပေါ့လေကိုကြည်တရားနဲ့ဆက်ပြီးတော့တော်ကောင်းမွန်ပေါ့လေအဲ့ဒီအညီသေးလေးရှိပြီးရေးရတာကောင်းပါလားဒါနဲ့ပတ်သက်ပြီးတော့ဘုရားရှိတဲ့လေးခုချက်ကအမေရိကသွားပြီးတော့တရားပြတယ် တနည်းမောင်ကလျောက်အဲတရားဝင်လာဝင်ရတာတနည်းဖြစ်ပြီးက3လလောက်အထောက်ပါတယ်ဒါအယူသားကတော့ဆက်လို့အထောက်ကိုမရဘူးတလားလောက်ပါနောက်တရားကထွက်ရတဲ့သူတို့ကလေးယူတာပေါ့လေသူကကလေး၃ယောက်ဘုန်းကြီးကလေး၃ယောက်နောက်ထပ်ဘယ်ယောက်ရလဲတော့မသိဘူးပေါ့ ကလေးတွေဟာမိဘဒုက္ခမပြေဘူးတဲ့ဝန်းကျင်လည်းဒုက္ခမပြေဘူးတဲ့ဒုက္ခဆိုလို့ပြောလာအဲ့ဒီဆိုလိမ္မာတဲ့အိသနဲ့ကလေးတွေမြင့်ရရှိရတာဟာလက်တွေ့အထုခံတဲ့တရားရဲ့အချိန်ဝါတွေပဲလို့ယုံကြည်တယ်တဲ့ဒီလိုအားရပါရပြောကြပါတယ်ဒီတော့မထွဲတာလေအိမ်တော်လောကရောက်လို့ သာသမီရလို့တဲ့ပုဂ္ဂိုလ်များလည်းပဲသာကောင်းသမီးကောင်းလေးပေါ့ဒီနောက်ထပ်မျိုးဆက်ကောင်းလေးတွေလည်းဒီတရားကအများကြီးအထောက်အကူပြုတယ်ဆိုတာလည်းပဲဒီနားလည်းဟုတ်ပါဘူးဒါဟုတ်တယ်ဒီပါနှုကတော်မှကောင်းမှမွန်မှရေကောင်းမှဟလားချတဲ့ကျိုးဟာပေါ့လေပုံမျိုးနေတာပဲမိညာမှာသွားပြီးတော့ချတဲ့မျိုးဟာပဲပုံမျိုးနေတယ်အဲ့ဒါသိအရေးကြီးပါတယ် အကျင့်စီသာရိတကောင်းတဲ့မိဘတွေလည်းရှိပြီဒီသာရိတကောင်းတဲ့မိဘတွေကြီးကတစ်ချက်ပေါ်နေတာကုန်သမီးကောင်းတွေကိုဆက်သွားပြီဆိုလို့ရှိရင်တော့ကောင်းဝန်တဲ့လူကောင်းတွေပေါ်နေကဘာမျိုးကဘာလောကကြီးမှာနေရတိုင်ရမယ်ဆိုလို့ရှိရင်ဘယ်လောက်အေးချမ်းတည်ငြိမ်သာယာတဲ့လောကကြီးဖြစ်မလဲဆိုတာသက်သက်ကြည့်ပါဒီလိုဒီဒီသဘောနဲ့တရားဟာ ကမ္ဘာလောကကြီးကိုလည်းပဲသာရအောင်ကြည်ရအောင်အဖက်ဖက်ကပေါ့လေငြိမ်းချအောင်ပြုလုပ်နိုင်တဲ့တရားပဲဆိုတာပေါ့လေကောင်းတဲ့ဘောပုံနားလည်ရပါတယ်ဒီတော့မကောင်းမှုပြုလို့စိတ်ကြွယ်ရမရှိဆိုတာဒီဝိထုကြောင့်ရသိပါလေအဲ့ဒီသောတုရဲ့မှာပြတ်ထားတဲ့အတိုင်းပဲပေါ့လေတိုက်တူမသိမမြင်ဘူးလို့ ထင်ပြီးတော့ပြုတဲ့သူဟာရုပ်မာတဲ့သူဟာပေါ့လေကိုယ်တိုင်ကတော့ကြည့်ရပါပဲငါပြုတယ်ငါပြုတယ်လို့မဆိုတော့လည်းပဲဆိုသလိုပေါ့ဒီစိတ်ထဲကတက်တည်ခံရပါပဲဒါကတော့ရှောင်လို့သိလို့မရပါဘူးဒါကြောင့်ဒီကံလေးကာလမှာပေါ့လေအဲ့ဒီမကောက်မှုကံက ထင်ရှားပေါ်လာတတ်ပါတယ်။မကောင်းမှုကပြည့်စုံကာလကအခြေအနေတို့လည်းပဲပေါ်လာတတ်ပါတယ်။လာရမယ်ဂတိလည်းပဲတွေ့ရတာပါ။ကြောက်ကြောက်လန့်လန့်နေပေါ်ဟောဖြစ်ပြီးတော့ညှိနေပြီးတော့တဘောကပြီးတော့ကြတာပါလေ။အဲ့ဒါတွေထောက်လို့ရှိရင်သူငကူကမှားခဲ့တဲ့ဟာတွေပြန်ပြီးတော့မြင်နေလို့မကောင်းတဲ့နည်းတွေဖြစ်လာတယ်ဆိုတာကိုပြောတာပါပဲ။ ဒါနဲ့ပတ်သက်ပြီးတော့ဆေးရုံကကုသရေးဆိုင်ရာပုဂ္ဂိုလ်တွေဘုန်းကြီးကမေးဘူးပါလေအဲ့ဒီလိုတော်တော်များများတွေ့ရပါတယ်ဆိုတာပါလေဘုန်းကြီးစုံစမ်းသိရပါတယ်မကောင်းတဲ့မိတ်တွေပြင်ပြီးတော့မကောင်းတဲ့မိတ်တွေဆွဲလန်းပြီးသိသွားလို့ရှိရင်ဘုန်းကြီးတို့တရားဝါဒဘုရားဝါဒအလိုဆိုလို့ရှိရင်တော့အပါယအပါယဆိုတာကုသိုလ်ကောင်းမှုတွေများများမပြုနိုင်ရာဌာနပါ အကုသိုလ်တွေပြုနိုင်ရများများပြုနိုင်ရဌာနမကောင်းကျိုးတွေပေါ့လေအကျိုးရကျိုးသက်ကြီးခံစားရဌာနလို့ဆိုတာပေါ့လေလောကမှာသုသွားတဲ့ရာဇဝသားတွေပြင်းထောင်လို့နေမှာပေါ့အဲ့လိုနေရာရောက်တော့တာပဲဒါလည်းပဲတစုံတယောက်ကဓမ္မတွေရှိလို့ဒီကျက်ချလိုက်တဲ့အနေမျိုးတော့မဟုတ်ပါဘူးအပယ်သွားခွာလို့ဒီလိုတော့မဟုတ်ပါဘူးသူ့စေတနာနဲ့သူအကျိုးပေးရပါဘူး မကောင်းတဲ့စေတနာမကောင်းတဲ့စေတနာအလိုက်ပေါ့မကောင်းမှုရုံမှရှိရုံမှရှိကာလကပေါ့မကောင်းကံကိုချမ်းမြောက်အောင်လို့လှုံ့ဆော်တဲ့စေတနာလေးတွေဆိုတာရှိပါတယ်အဲဒီစေတနာလေးတွေဟာသင်္ခါရထုံးစာအရဖြစ်ပြီးတော့ကျက်သွားပြီပဲလို့ပြီးပြီးကြောက်ကြောက်မဟုတ်ဘူးနောက်တစ်ချိန်ပါပေါ့လေအခွင့်အရေးရှိရဲ့ တရားတရားဘွားမှာအကျိုးပေးဖို့ရာအတွက်အဲခုနသင်္ကလာထုံးစာအရစေတနာဇိုးတွေပေါ့အဲ့ဒီစေတနာလိုဇိုးတွေဟာသူရဲ့တတ္တိလေးတွေပေါ့သူကတတ္တိစိတ်လေးတွေစေတနာဇိုးမကောင်းမှုပြုတဲ့ပုဂ္ဂိုလ်ရဲ့သဏ္ဍာန်ဟာညှို့ညံထားခဲ့တယ်ဒီမှာကြီးအသိကြီးတို့အရှင်ကြီးတို့အခါကြီးတို့ဆိုတာ ရှင်းလို့ရှင်းကြတော့လို့ရှိရင်ပြီးကြောက်ကြောက်မဟုတ်ဘူး။နောက်အလားတူအတိအကျိုးရာအတွက်ကမျိုးလေးတွေချထားနေတယ်။အဲ့ဒီသဘောပဲ။သက္ခါတဲ့စေနာဟာနောက်လည်းပဲသက္ခါတဲ့ကျိုးရင်ကျိုးရာအတွက်ပြီးကြောက်ကြောက်မဟုတ်ခဲနဲ့။အဲ့ဒီစေနာရှိပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာညှို့နှံထားခဲ့တယ်။အဲ သူကတီဗီရှိတဲ့ခါကျတော့သူကချုပ်သွားတယ်။နောက်မကောင်းချုပ်ပြီးတော့တော့ပါပဲဒီမှာ။ထာဝရဘုရားကမကောင်းတာတွေကြည့်လို့အပယ်သွားစီဆိုတာဒီလိုမဟုတ်ပါဘူး။ကိုယ်တည်နာနဲ့ကိုယ်ရှိကြရပါပဲဒီမှာ။အဲဒီလိုအပယ်ကျရောက်ပါနေပါလေ။ဒါကြောင့်ကံနဲ့ကံရဲ့အကျိုးကိုယုံကြည်တဲ့တတ်တာတရားနဲ့ပြည့်စုံတဲ့သူဆိုလို့ရှိရင်တော့ကာယကံလို့ဝစီကံလို့မကောင်းမှုတွေရကုန်ပါလေ ကျေချောင်ပြီးတော့ပေါ့ကာယကနဲ့ဝစီကဆိုလို့ရှိရင်ကျေချောင်ပြီးတော့ပြရတယ်ဒါတွေမလုပ်ပါဘူးဆိုတာပေါ့လေပဏတိပါဒဝေရမီဒီခါကံတို့မှရှိရတယ်သူ့တဲ့ကချင်းမှာရှောင်ချင်းပါတယ်ဆိုတာပေါ့လေရှောင်ချင်းပြီးတော့ပြရတယ်ရှောင်ချင်းပြီးတော့ပြရတယ်လို့ရှိရင်ကောင်းတဲ့အလေးအထားရှောင်တယ်လည်းဒီကရှင်ချင်းနေတာပဲအจิตတွေလည်းကျင်းနေတာပဲအဲ့ဒီအจิตကျအောင်လည်းပဲတင်းတင်းတင်းတင်းဆောက်ရှောက်ဆောက်ရှောက်ဆောက်ရှောက်နေနေပါလား ယခုဘဝမှာလည်းပဲလူအောက်ဆန်းစားမရှိရင်နောက်တော့မကဲတာလို့ဖြစ်ရတဲ့ဘဝတွေမှာလည်းပဲဘဝအောက်ဆန်းစားမရှိရင်လူလိုက်တဲ့ပုဂ္ဂိုလ်ဟာသိုးတာဒီကသိုးတာရကောင်းမှကောင်းစားတယ်ဆိုတာကောင်းစားနေတယ်ဆိုတာဟုတ်တယ်အကောင်းဆုံးအပြုအမူမျိုးရောကလူတွေကိုကောင်းအောင်ဆိုအောင်ဘဝကိုကောင်းအောင်ဆိုအောင်နေအောင်နေအောင်ဖန်တီးပေးနေတယ်ဆိုတာပါ အတိညာပါတဲ့ခံယူချက်ကိုသတ္တတရားဟာစိတ်ကိုရည်ရှိပါလားအဲ့ဒီတတ္တတရားရှိနေလို့ရှိရင်မတည့်တဲ့သံမတည့်တဲ့သံမတိတော့ကျိုးလျှောက်တော့ဖြစ်ဖြစ်ပေါ့တည့်တဲ့သံတည့်တဲ့သံမတိနေတော့အချိန်စားတယ်မလို့အချိန်မစားလို့ရှိရင်ကိုယ်ကအကျိုးကျေးဇူးရှိတာပေါ့အဲ့ဒီသဘောမျိုးပေါ့ကြောင့်တည့်တာကျိုးလျှောက်နေတယ်ဘင်းဖြစ်ဘူးဆောင်နေတာလည်းပဲသူ့နေရာနဲ့သူ့ဘော်ကြီး ဆောင်တဲ့ပြည့်စုံလုပ်တဲ့အကျိုးကျေးဇူးတွေရှိလာတော့အဲ့ဒီလိုချိန်ဆတဲ့ပုဂ္ဂိုလ်ဟာဘယ်လိုနေမလဲဆိုတာစဉ်းစားဖို့ဒီပုံမှာဟိယုတ်တဘာလည်းကတ်လာပြီဆိုလို့ရှိရင်တော့မကောင်းတဲ့ကိုယ်လုံးအပြည့်ကိုအထူးသဖြင့်မကောင်းတဲ့စိတ်နဲ့စိတ်ထားတွေပေါ့ကိုယ်ဖြစ်လာတာယုံနဲ့ကြောက်တယ်မကောင်းကျိုးတွေလည်းပဲဖြစ်လာမှာ ယုံကြောက်ပြီဆိုလို့ရှိရင်တော့အောက်တန်းကြတဲ့အမျိုးမူမျိုးမပြုမပြောဘူးကြံရတော့မလွဲတာလို့ရှိရသည့်တရားလုံးကတွတ်ဆုံတွတ်ဆုံဖြစ်တာပဲဆိုတာကိုယ့်ကိုယ်ကိုလည်းပဲတန်ဖိုးထားရတယ်ဝိကျင်ကိုလည်းပဲတန်ဖိုးထားတယ်ကိုယ့်ကိုယ်ကိုနိုင်အောင်ထိထုတ်တယ်ကိုယ့်ကိုယ်ကိုအောင်နိုင်လည်းဖြစ်တယ်ကိုယ့်ကိုယ်ကိုနိုင်အောင်ထိထုတ်တဲ့ပုံမှာလည်းကိုယ်တို့စိတ်ချအပြည့်အဝတွေဒီဟာပဲဆရာဆိုလို့ရှိရင်ကိုယ်လုံးကိုသိချင်းချင်း ကိုယ်ကြီးကိုနှုတ်ကြည့်ဘူးလေရတယ်ဝိဉ္ဇဉ်ကိုလည်းပဲကိုယ်ကစော်ကားရမရောက်တော့ဝိဉ္ဇဉ်လောကလေးကိုလည်းပဲငြိမ်သက်အောင်ပေါ့လေခန္တီးရမယ်ရောက်ပါလေဘယ်လောက်ကောင်းတယ်လဲဆိုတာရှိပေါ့ဒီလိုက်နေတော့ကောင်းနေပါပြီအဲ့ဒီတော့ယူသေးသေးနဲ့ဒီလကိုစောက်ချောက်နေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကိုဝိဉ္ဇဉ်ကပြန်တော်ထားကြမယ် အတူတူရဲ့အတူတူပုဂ္ဂိုလ်တွေကဘယ်လိုသဘောထားကြမလဲအင်းပြုပြီးအကုကြမှာပေါ့တတလုံးမမြင်နိုင်တော့ဘူးပေါ့အင်းဒီကိစ္စညုံမယ်ဤသူဆိုယူတယ်မယ်ရည်သူလေးသားမယ်ရည်သူဆိုလို့ရှိရင်သူတိုင်မယ်သူရဲ့ကောင်းကိုမမေ့နိုင်ပဲနဲ့အမှန်ရတယ်ပါပေါ့အဲ့ဒါကြည့်ကြည့်တယ်ဆိုတာကြည့်ပါလားဘာမှပတ်စံကုန်ကြမခံရပဲနဲ့ ဒီမှာပြောပါရင်ထိတ်ထုတ်ရုံနဲ့ပုဂ္ဂိုလ်ကိုလည်းပဲဆယ်ပြီးကျန်ပြီးဝိကျင်ကိုလည်းပဲအကြောင်းရှိလို့မရဆိုတဲ့လောက်ကရိုးရိုးလေးဆက်လက်ကောင်းတယ်ဆိုတာကြည့်ပါလား။အင်းအဲဒီပုဂ္ဂိုလ်နဲ့အရေးကိုအကွဲကြားဆိုတာမရှိဘူး။ဒီစိတ်တော်နဲ့ညီညွတ်နေတယ်။ဒါကြောင့်အရိယာနဲ့ကိုကြီးတူလို့ရှိရဲ့တဲ့။သူရဲ့ဂုဏ်ကျေးဇူးကို အတူတူပုဂ္ဂိုလ်တွေကတောင်းရှိပြီးတော့သိခင်ကြကြည်ညိုကြမြတ်လို့ကြယူသေးကြလေးစားကြသနာဖြစ်ပြီးတော့ညီညွတ်ရေးဖြစ်နေပါလေအဲ့ဒီတရားကိုတော့အားပေးရမယ်လို့ပြောပါလိမ့်ဒီလိုပဲဒီလိုဆရာတော်ကြီးကတရားဟောတဲ့နေရာမှာဆက်ပြီးတော့ဟောထားပါတယ်ယံငင်းဘေးကင်းတယ်ဆိုတဲ့ဆိုလိုစကားရှိပါတယ် ယံဆိုတာအတွင်းကလောဘဒေါသမောဟအရာတွေပါပဲအပြင်ယံဆိုတာတော့ပုဂ္ဂလဝေရဆိုတာပုဂ္ဂိုလ်ယံဆိုတာရှိပါတယ်ဒါလည်းအဲ့ဒါရယ်ကျုံရပါတယ်အတွင်းကလောဘဒေါသမောဟတော့ယံကတော့အနည်းဆုံးပဲဒီမှာသုဏဒုက္ခအပြီးဆုံးပဲဒါယံရင်းနေတဲ့ဤကြည့်လို့ကိုကငြိမ်းအောင်ပြုပြီးဆိုလို့ရှိရင် ကြောက်ဖွယ်ရပြီးလည်းမဆိုင်တော့ပါဘူးကိုကိုကိုသူ့ဆွဲအထင်ကြီးသေးတဲ့ပြီးဆုံးဝိจิตဉာဏ်ကြီးကတော့ကောင်းနေအထင်သေးနေသိထားရတဲ့ပြီးဆုံးကြောက်ဖွယ်ရတန်တပြီးဆုံးဒုတိပြီးဆုံးဆိုတော့လူရင်းပြီးဆုံးကြီးတွေတော့မြင်တော့သိကြပါရဲ့ကိုရိယာမငြိမ်းဘူးကိုရိယာမငြိမ်းဘူးဆိုလို့ရှိရင်တော့ ကြောက်ဖွယ်ရာကိလေသာတွေလည်းလည်းစိတ်တတ်ပါတယ်။ဒီတော့ကြောက်ဖွယ်ရာကိလေသာတွေကြုံနေတဲ့ပုဂ္ဂိုလ်များဟာကိုယ်ရင်းကအကျဉ်းသားဆုံးလောဘဒေါသမောဟဉာဏ်ဒီဘောတွေတတ်နိုင်သောအကျင့်တရားနဲ့နေရင်းဖြစ်ပြီးတော့ဘောလေမကြောက်တရားဆိုတာကမကြောက်တရားကိုယ်ကလည်းသင်ပြတာမရှိဘူး သင်ကျဲနေပြီဆိုလို့ရှိရင်ပြန်စဉ်းစားတဲ့အခါဝန်တာနေတာပဲဝိကျင်ထင်မြင်သေးတာဘာလို့မရှိဘူးတန်တာမေးဆိုတော့လည်းမရှိဘူးတရားတွေသိကြထားလို့ရှိရင်တော့အနေကောင်းအရေးချင်းကြီးဖြစ်လာပြီဆိုလို့ရှိရင်အသေးကောင်းအရေးချင်းကတော့အလိုလိုပဲရပါတော့တာပဲအဲဒီလိုအခြေအနေကိုထောက်ဆပြီးတော့ပေါ့လေဒီတုတ်တံကိုအရိယာနဲ့ကိုရည်တူရမယ်ဆိုတဲ့ငန်းနာမှာသာရဏိယတရား အကြောင်းကိုတော့တင်ပြပြီးသွားပြီပေါ့ပရိယာနဲ့ဉာဏ်ရည်ချင်းကျူးရမယ်ဆိုတဲ့ထောက်လံကသာရဏိယတရားကိုတော့ဆက်ကျင်ပြီးမှသာပြီးတော့ဟောလိပြီးဆုံးတဲ့ဒီဟောမှာပါပဲဒီနေ့ဒါပဲတော့ကြအောင်ဆို